သက်တော်ခြင်းဘုရားမြတ်စွာဘုရားကိုမင်းများတဲ့ဒီကုန်းကိုကြားနာရပါလိမ့်မယ်ကုတောဘဝုတာကလဟာဝိဝါဒသရိဒေဝသောသာဗဟမုစရာသမာနာတိမာနာဘာဘေသူနာသာကုတောဘဝ တာတေရေငါသူဤမူနီသက်တော်ခြင်းရှားဗုဒ္ဓမြတ်စွာဘုရားသလဟာသအိယံဖြစ်ခြင်းတော်သည်၎င်းဝိဝါရသာမြင်းခုံခြင်းတော်သည်၎င်းဘုတော်ဘုရားဘေမာသာယ ပါကုန်သည်ဘုဒ္ဓဘုဒ္ဓပဲအကြောင်းမှာအမောစပြုဖြစ်ပေါ်လာကြပါကုန်သည်လောကမှာသတ္တဝါတွေဟာမငြင်းမခုံရပဲရာမဖြစ်ကြပဲတဝုနဲ့တဝုသိနေတင်းနေညီညီညွတ်ညွတ်နဲ့ဆန်းချမ်းသာသာညီညီကြပါလေသို့တော်လည်းပဲ

တွေ့ပြီဆိုမှချင်းတတိနာလေတဲ့သိစရာတွေကသူ့အကြောင်းကိုကျင်းပြအောင်ငြင်းအောင်ကုလိုက်လို့ရှိရင်ယောဂဝေဒနာတွေကျင်းပြီးတော့ချမ်းသာပြီးသွားကြတယ်အဲ့ဒါလိုပဲလောကမှာလူတွေမလိုလားတဲ့ဘတ်တော်တွေမလိုလားပဲညုံမုံပြီးတော့နေကြတဲ့ဒုနဲ့တူညင်ခုံချင်း ရံဖြစ်ခြင်းဆိုတဲ့မကောင်းတဲ့ရာဝတ္ထုရာဘဲကဖြစ်ပေါ်လာပါလိမ့်။ကမ္ဘာလောကကြီးကိုဖန်ဆင်းတဲ့ဘုရားသခင်ကဖန်ဆင်းလို့ဖြစ်ပေါ်လာတာကဘုမောကုသညာအကြောင်းတစ်ခုကြောင့်ဖြစ်ပေါ်လာတာလားဆိုတာသိဖို့လိုပါတယ်။ erilodi dirotaeajnwụọ biya losio jnwụọ payewo arpaljelsrnya e i jijilo ime ego gụ na idtụya agha ma ịrerị ya မူနီရာသရှိသောကိုးပါးသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူသောသတ္တော်ရှင်ဆရာဗုဒ္ဓမြတ်စွာဘုရားသလဟာသခိုင်ရန်ဖြစ်ခြင်းတို့သည်၎င်းဝိဝါရာသငင်းခုန်ခြင်းတို့သည်၎င်းကုတော်ပဝုဒ္ဓအဘေမှစရဖြစ်ပေါ်လာကြပါကုန်မည်။အာမစ္စရာဝန်တော်ခြင်းနှင့်တကွ

knyek oye sajiridazororiudgdab msaiblaari i aitoa awma jdojaw yuhu chọ oji agaahiiụla haidebunaemrea ụ agha maigongụ razajilogụwarogụ nrụbzomụre bedodị si adabiazụụ aha ijiaromuru abụja na bịaabarie ကိယာပဝုတာကလာဝိဝါရာပရိဒေဝသောကာသာမေစီရာသမာနာတိမာနာသာပေတုနာသမေစီရာယုတ်တာကလာဝိဝါရာဝိဝါရာဇတေတုသပေတုနာနိမုနီနေမိတာယုတ်ပွား ပေါ်တော်မူဖရာသလားသာအယံဖြစ်ခြင်းတို့ဒီ၎င်းဝိဝါရသာရင်းခုန်ခြင်းတို့ဒီ၎င်းပိယဗုဒ္ဓစစ်ပွဲအာယဝတ္ထုစစ်ခင်နှစ်သက်ခြင်းဒီဟူသောအကြောင်းမှစ၍ဖြစ်ပေါ်လာကြပေကုန်၏လောကမှာ လူတွေကသတ္တဝါတွေကဒုံနဲ့တူမငင်ခုံးကြရပဲဒုံနဲ့တူကိုရီးလည်းရောက်ဘောဖြင့်ဖြစ်စေနှုတ်ဖြင့်ဖြစ်စေခိုက်ရန်မပွားကြပဲနဲ့ညီညီညွညွနဲ့ချမ်းချမ်းသာသာနဲ့နေကြကြတယ်သို့ပေမဲ့လို့မိမိတို့လိုလားတဲ့အတိုင်းမသိကြဘူး ငင်ခုံကြရတယ်ဘယ်သူတွေငင်ခုံကြရပဲလဲဆိုလို့ရှိရင်ဒီစာရာပုဂ္ဂိုလ်တွေငင်ခုံကြရတယ်မိဘနဲ့သာသမီတွေလည်းငင်ခုံကြရတယ်ညီကိုမောင်နှမတွေလည်းငင်ခုံကြရတယ် ဆွေမျိုးသားချင်းတွေလည်းညှဉ်းခုံကြရတယ်အိမ်ကြီးချင်းတွေလည်းညှဉ်းခုံကြရတယ်ရရွာကြီးချင်းတွေလည်းညှဉ်းခုံကြရတယ်တိုင်းပြည်တစ်ခုနဲ့တိုင်းပြည်တစ်ခုနီးစပ်တဲ့ပုဂ္ဂိုလ်တွေလည်းညှဉ်းခုံကြရတယ်ညှဉ်းခုံရုံနဲ့မကဘူးရံလည်းဖြစ်ကြရတယ် ဒီဘာနဲ့သာသမီနဲ့အစင်မပြေရင်ရဖြစ်ကြတာပဲညီကိုမောင်နှမတွေလည်းရဖြစ်ကြတာပဲဆွေမျိုးသားချင်းတွေလည်းရဖြစ်ကြတာပဲမိတ်ဆွေသင်္ဃာတွေလည်းရဖြစ်ကြတာပဲဒိန်းနဲ့ဒိန်းနာနီချင်းပုဂ္ဂိုလ်တွေလည်းရဖြစ်ကြတာပဲဒီရွာနဲ့တရားရွာနာနီချင်းပုဂ္ဂိုလ်တွေလည်းရဖြစ်ကြတာပဲလုခင်းကိုင်ငင်းနေနိစ္စတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြတာပဲ na n'iza diznrbụlelejant jiryarara ya pechara mowu biya Chikin yi bụ udahachi adọ yonotu chikindọbmazchibụọlarrchiadi ayonwotu etụrabarlek

သာတော်လို့ကောင်းတဲ့အရာသာအာယဝုထုတွေတွေ့သည်လို့ကောင်းတဲ့အတွေ့အထိအာယဝုထုတွေဒီလိုအာယဝုထုတွေကိုနှစ်သက်သဘောကျနေကြတယ်သက်ရှိဝုထုတွေလည်းရှိတယ်သက်မဲ့ဝုထုတွေလည်းရှိတယ်သက်ရှိဝုထုတွေဆိုတာအိမ်တော်ပဲဖြစ်တဲ့သမီးမောင်နှံတို့ဟာလည်းသက်ရှိဝုထုတွေပါပဲ။ ဆရာတစ်ပါးသောလူပုဂ္ဂိုလ်တွေကလည်းသက်ရှိဝတ္ထုတွေပါပဲမိဘနဲ့သာသမီတွေသာသမီနဲ့မိဘတွေညီကိုမောင်နှမတွေဆွေမျိုးသားချင်းတွေမိတ်ဆွေသင်္ကားတွေတဦးနဲ့တဦးနဲ့ဖြစ်ခင်ပြီးတော့နေကြလို့ရှိရင်အဲ့ဒါတွေကချစ်စရာတွေကြီးရပါပဲ။ ကာမဂုဏ်အာယဝတ္ထုတွေဆိုတာကတော့အသုံးကျတဲ့သက်ရှိအင်းမြင်ကျွဲနွားတွေစသည်တွေလည်းပါတယ်သက်မဲ့ဖြစ်တဲ့လေယာအိမ်ရွေးမွေးစရှိသောဝတ္ထုတွေလည်းပါတယ်အဲ့ဒီဟာတွေအကုန်လုံးဟာ ချစ်အပ်တဲ့အာယဝတ္ထုတွေချစ်စရာတွေလူတိုင်းလူတိုင်းကချစ်ကြတယ်လူကျင်ကြတယ်နှစ်သက်ကြတယ်သဘောကျကြတယ်အဲ့ဒါတွေရှိနေလို့ဒါတွေအကြောင်းပြုပြီးတော့ညှဉ်းဖုန်ကြရတယ်ဒါတွေအကြောင်းပြုပြီးတော့ရံဖြစ်ကြရတယ်ယုံပြင်ကနာတွေရောက်ပြီးတော့နေကြတဲ့ညှဉ်းဖုန်မှုမျိုးမျိုးတွေရှိကြပါတယ်အမွေးမှုတွေမျိုးမျိုးရှိကြတယ် drbaja nweezoroji mmirioloe need cis riwoyajilueubaerinye yeha ulokadnaamaowua yima yaaralamairir o nye yarụ la ao ụsọmreae လူကျင်နေတဲ့ဇာအယဝတ္ထုတွေအကြောင်းပြုပြီးတော့ငင်းခုံနေကြည့်ကြတယ်။ကြောင်းကန်တိုက်တာတွေသူရတဲ့လည်းငါရတဲ့လည်းစာပြီးပြီးငင်းခုတာတွေဖြစ်ကြတယ်။အဲ့ဒါတွေကဘာကြောင့်လဲဆိုရင်ပြိယာဘုဒ္ဓချစ်ခင်အပ်တဲ့အယဝတ္ထုတွေကြောင့်ဖြစ်တာပါပဲလို့မြတ်စွာဘုရားဒီကြားတယ်အလုံးသောပရိသတ်တွေ သင်ញင်ကြည့်နိုင်ပါတယ်ဒီဒေသနာဟာဖြင့်သဘာဝကြသလားမကြသလားဆိုတာသင်ញင်နိုင်တယ်ဒီငင်းခုံနေကြတာတွေရံပြစ်နေကြတာတွေဟာချစ်ဖွဲကစပြီးတော့ပြစ်လာတယ်ဆိုတာဟုတ်သလားမဟုတ်သလားစဉ်းစားကြည့်ပါလေသမီးလေးတွေချစ်ကြတယ်

ဘယ်သူကနှိမ့်ဆက်လိုပါလိမ့်မလဲဆိုပြီးတော့ပါလေစီကိုပြည့်ကြည့်တယ်ဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပါလေပြောတယ်ဆရာကနားထောင်ပြီးတော့အဲတစ်ဖက်သားပုဂ္ဂိုလ်တွေနဲ့ရန်ဆောင်တယ်တော်တော်ကြတော့ဟိုဘက်ကဒီဘက်ကနှစ်ဦးလုံးမကမရနိုင်ဖြစ်ပြီးတော့ငင်းခုံကြတယ်ရန်ဖြစ်ကြတယ်အဲဒါ ဘာအကြောင်းပြုပြီးတော့ဖြစ်ပုံသမီးအကြောင်းပြုပြီးတော့ဖြစ်ပုံအိမ်တော်ပဲအချင်းချင်းအကြောင်းပြုပြီးတော့ဖြစ်ပုံတွေအကုန်လုံးဖြတ်ကြည့်နိုင်ပါတယ်မိမိဒီဝဥစ္စာယရနာတွေအကြောင်းပြုပြီးတော့လည်းပဲဒီလိုဖြစ်တာတွေကအများကြီးရှိပါတယ်ဘယ်လိုလဲဆိုလို့ရှိရင်မိမိဖြစ်တဲ့နေတဲ့အတဲ့ဒီစည်းဥစ္စာတွေကိုသူတော်ဘာကလာပြီးတော့ လူရဲ့လိမ့်မယ်အနိုင်တယ်ပြုပြီးတော့ယူလိမ့်မယ်ဘယ်လိုသင်မြင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေနဲ့ညင်ခုံရတယ်ရံပြေးရတယ်အဲမိမိပစ္စည်းတွေကလာပြီးတော့လူရဲ့လို့ရှိရင်လည်းအဲ့ဒီမှရံပြေးရတာတဲ့လူရဲ့ကြီးတဲ့နောက်မှလည်းပဲဒီပုဂ္ဂိုလ်ဟာငါပစ္စည်းတွေကိုယူခဲ့တယ်ခိုးခဲ့တယ်လူရဲ့ခဲ့တယ်ပစ္စည်းခဲ့တယ်ဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်နဲ့ မြင်ထိုရာပြရတတ်တယ်ဒီတော့အစရှိသည်ဖြင့်လောကမှာမြင်ခုံမြင်ဟူသည်များတွေကိုလိုက်ကြည့်ပါကြောင်လေရာပြည့်ခြင်းဟူသည်များတွေကိုလိုက်ကြည့်ပါကြောင်လေအဲမိမိတို့ချစ်ခင်မြတ်တဲ့အာယဝတ္ထုတွေအကြောင်းပြုပြီးတော့ဖြစ်ကြပါတယ်

စဉ်းနေညီညွတ်ပြီးတော့ညုံညွန့်ရွှင်ရွှင်နဲ့ဆညာသာသာနဲ့အမြဲတမ်းနေကြကြလို့ရှိရင်ဘာလုပ်ရမလဲချစ်ဖွယ်အာယုံဝတ္ထုတွေသတိပြုရမယ်ဒီအာယုံတွေကတို့မှရန်တိုက်ပေးသလိုပါပဲလားဒါတွေကြောင့်တို့မြင်ခုံရတာဒါတွေကြောင့်ရန်ပြရတာပါကလားဒါတွေမြင်မှုရလိုပါတယ် အထူးအားဖြင့်မိဘနဲ့အသားသမီးဆရာနဲ့တည်းပြီးညီကိုမောင်တို့မှဆွေမျိုးသားချင်းတွေကအရေးကြီးပါတယ်အိမ်သားညီချင်းတွေလည်းအရေးကြီးပါတယ်အဲ့ဒါတွေကတဝုနဲ့တဝုနဲ့အမနာရင်းနှီးတဲ့မိတ်ဆွေတွေပါတဝုတို့အမနာကူညီအကူညီပေးပြီးတော့နေတဲ့ပုဂ္ဂိုလ်တွေကျေးဇူးမကင်းကြပါဘူးကိုယ်ပြင်းလဲဆောင်ရွက်မှုရဲ့ကျေးဇူးတွေရှိပါတယ်နှုတ်ပြင်းလဲဆောင်ရွက်မှုရဲ့ကျေးဇူးတွေရှိပါတယ် အဲလိုကျေးဇူးရှိတဲ့ပုဂ္ဂိုလ်အချင်းချင်းမသိမတင်မညီမညွတ်တွေဖြစ်တာဘာကဘယ်ကလာသလဲဆိုလို့ရှိရင်ဒီယာဘူတာဖြစ်အပ်သောအာယဝတ္ထုတွေမှစ၍ဖြစ်ပေါ်လာလေကြတော်သည်ပြီးတော့ဒီချရတဲ့ဝတ္ထုတွေဟာရန်တိုက်ပေးတာနဲ့တူရဲ့ဥပမာအားဖြင့်ဝိနကောင်ဟာဒုနဲ့ဒုတကောင်နဲ့တကောင် အဲမတန်ရောရောရွှင်ရွှင်နဲ့ကစားနေကြတယ်ဘာမှရပြည့်ချင်းမရှိသေးဘူးတူနဲ့တူတကောင်းနဲ့တကောင်းအမနာပြောရွှင်ရွှင်နဲ့ကစားနေကြအဲ့ဒီအနေမှာသူတို့ကြိုက်တဲ့အစာလေးတစ်ခုကိုချပေးလိုက်လို့ရှိရင်

ဘာကြောင့်လဲဆိုရင်ဒါရီအားလည်းဖြစ်ပေါ်ဝိသုကစပြီးတော့ဖြစ်လာပါတယ်တဲ့။သိကင်နှစ်ပြရတဲ့အာယံဝိသုတွေပြည့်စည်နိုင်မယ်လို့စောစောကနေပြီးစဉ်းစားမိရင်လည်းပဲဒီနှလုံးမထိုင်တဲ့ပုဂ္ဂိုလ်တွေငိုရတတ်တယ်။သူရင်ဘူးဆွေးရပြကြတယ်အဲ့လိုမပြောနေလို့ထိုင်လို့မကောင်းဒုက္ခတွေရောက်ကြရတယ်။ ငါသားလေးဒုက္ခရောက်တော်မယ်ငါသမီးလေးဒုက္ခရောက်တော်မယ်ဒီကြီးပျက်စီးတော်မယ်ဒီလိုများစိတ်ထဲမှာတကယ်ရောက်လာလို့ရှိရင်ပြီးမဆန်နိုင်ကြဘူးဒီလိုရောက်လာခြင်းအကြောင်းလည်းရှိပါတယ်တကယ်ကိုဒုက္ခရောက်စရာအကြောင်းနဲ့သူ့မှာတွေ့နေပြီယောဂဝေဒနာကြီးကျအဲရောက်နေပြီ ဆရာဝန်တွေသိဆရာကြီးတွေလည်းသိကုလို့မရနိုင်တော့ဘူးဆိုတဲ့အချိန်ကြီးကြလို့ရှိရင်ငါသားလေးဒုက္ခရောက်ဆရာကြတော့ပစ္စည်းဆရာကြတော့မယ်ပစ္စည်းဆရာကြတော့မယ်အဲဒီလိုစောစောကလည်းတွေးပြီးတော့လည်းဆိုရင်ကိုဆွေးချင်းဖြစ်တယ်ဒီမခါနိုင်ရင်မျက်ရည်ကျပြီးတော့ကိုကျွေးချင်းနဲ့ဖြစ်ကြတယ်။ဘာကြောင့်လဲဖြစ်စရာလေးကြောင့်မဟုတ်လား။ တကယ်လို့များပျက်စီးသွားလို့ရှိရင်ကောဆိုရင်ပါပြီးတော့ဆိုရင်သူရှင်ကိုကျင်းကျင်းနဲ့ဖြစ်ကြပါရဲ့อืมညာညာကြီးဖြစ်လေလေညာညာကြီးဆိုရင်ဘူးဆိုရင်ကိုကျင်းကျင်းနဲ့ဖြစ်လေလေပါပဲအဲကြောင့်သောကပရိဒီဝသောကသာငိုကြွေးခြင်းဆိုရင်ဘူးဆိုရင်တို့သည်လေးပြီးတာဘုရားချစ်ဖွယ်အယုံတူမှာစာယူ ပေါ်လာကြလေတော့ဒီအလုံးထင်ရှားပါတယ်သာမစ္စရာသမစ္စရာနဲ့တကွဖြစ်သောတရားဆိုတော့ဒီလိသာမစ္စရာမစ္စရာနဲ့တကွဖြစ်သောတရားဆိုတော့ဒီသာမစ္စရာမစ္စရာနဲ့တကွဖြစ်ကုန်သောပရိဒီဝသောကာသဆိုရင်ကုသွေးခြင်းကိုကျွေးခြင်းသဘောတော်သည်လျင်ပြာပူတာ

လာလာပါနဲ့စပြီးတော့လေဝန်တိုးရတယ်ဘုံပကာသနာတွေနဲ့စပြီးတော့လေဝန်တိုးရတယ်အဲဒီဝန်တိုးခြင်းတွေကဘယ်ကလာလဲဆိုရင်ချစ်ပွဲအာယဝတ္ထုကစပြီးတော့ဖြစ်လာပါတယ်ကိုပြည့်စုံနေတာတွေ ကိုယ်ပြည့်စုံနေတာတွေဟာသူများနဲ့မဆက်ဆံခြင်းမူသူများမပေးခြင်းမူမသုံးဆောင်ခြင်းမူကိုယ်မပြည့်စုံပြီးတော့နေတဲ့ရွှေရန်ပြိဿတွေသူများနဲ့မဆက်ဆံခြင်းမူအဲ့ဒါတွေကဘယ်ကလာတယ်လဲဆိုလို့ရှိရင်ဒါတွေဟာလည်းပဲချစ်ဖွယ်အာယုဝတ္ထုကစပြီးတော့လာတာပါပဲချစ်စရာအာယုဝတ္ထု နှမျောတာဘုဒ္ဓနဲ့ပစ္စည်းတွေအဲဒီပစ္စည်းတွေသူများမပေးရဘူးသူများမသုံးဆောင်စီရင်ဘူးရရှိခြင်းနဲ့သက်ရှိပုဂ္ဂိုလ်တွေဟိုကျွေရန်ပရိသတ်တွေသူများနဲ့မဆက်ဆံခြင်းစီရင်ဘူးသူများနဲ့မနိစ္စစီရင်ဘူးသူအချင်းတော့ ဇနီးမောင်နှံဖြစ်တဲ့အိမ်တော်မို့အိမ်တော်သားတွေသူများနဲ့နှိစက်လို့ရှိရင်အဲ့ဒါဘယ်ကလာသလဲဆိုရင်ဖြစ်လို့ပါပဲမာနမာနသံမာမှုရင်အလွန်မာမှုရင်တော့ဒီလေမာနမာနသံမိမိကိုယ်ကိုတင်ကြည်ခြင်းအလွန်အလွန်တင်ကြည်ခြင်းတော့ဒီလေဘုရား သာချစ်ပွဲအာယဝတ္ထုမှာစရချစ်ပေါ်လာကြလေကုန်၏မိမိကိုယ်ကိုပထမအစမှာတော့တော်ယုံတန်ယုံမဲ့အထင်ကြီးတတ်ပါတယ်ဘာရင်းနဲ့အထင်ကြီးတတ်လဲဆိုရင်ဒါလည်းပဲချစ်ပွဲအာယဝတ္ထုအကြောင်းပြုပြီးတော့ထင်ကြီးတာပါ Mm-hmm. အဲမိမိမှာအမျိုးရိုးကမြင့်မြတ်နေလို့ရှိရင်အမျိုးရိုးနဲ့လည်းပဲအရှင်ကြီးရတဲ့အပေါင်းဖော်တွေကဘောများပြည့်စုံနေလို့ကြီးရင်အဲ့ဒီအပေါင်းဖော်တွေအကြောင်းပြုပြီးတော့လည်းအရှင်ကြီးရတဲ့မိမိကယူယူပကားရ သာပါတင်းတယ်နေလို့ရှိရင်လည်းအဲ့ဒါအကြောင်းပြုပြီးတော့လည်းမာနဖြစ်တတ်တယ်အသုံးဆောင်ပစ္စည်းတွေယူပါယုံအစင်အာယုံဝတ္ထုသာတော်ယုံအတန်အာယုံဝတ္ထုသာနာယုံရတာဝတ္ထုသာနာယုံအနအာယုံဝတ္ထုရာသာယုံရသာယုံဝတ္ထုဘုဒ္ဓဘာသူဒီအာယုံဝတ္ထုအဲဒီလိုအာယုံဝတ္ထုတွေနဲ့ပြည့်စုံနေလို့ရှိရင်လည်းအရှင်ကြီးရတယ် မိမိကလုံဝဆောင်းသားတွေအောင်မြင်လို့စစွာရာရာပြည့်စုံနေလို့ရှိရင်သူများတွေကိုအချင်းချင်းသိပြီးကိုယ့်ကိုအချင်းချင်းကြီးတတ်တယ်။ဒီညာတွေတတ်နေလို့ရှိရင်လည်းသူများကိုအချင်းချင်းသိပြီးကိုယ့်ကိုကိုယ်ချင်းချင်းကြီးတတ်တယ်။အဲဒီလိုစသည်ဖြင့်မိမိနှစ်သက်အပ်တဲ့ကိုယ်တွင်ကိုယ်ပါအရင်ဝတ္ထုတွေအကြောင်းပြုပြီးတော့မာနအထင်ကြီးတတ်တယ်။နောက် ကြာလာပြီဆိုတော့အလွန်မှမူခြင်းအလွန်သင်ကြီးခြင်းဖြစ်လာတော့လေငါဘယ်သူနဲ့မှနိုင်ကျင်ပြန်ငါအသာဆုံးပဲအကောင်းဆုံးပဲမြတ်ဆုံးပဲလို့အလွန်အလွန်သင်ကြီးလာတာတဲ့အဲ့ဒါတွေကဘယ်ကလာလဲဆိုရင်ဖြစ်ကျင်နေတဲ့စီကကောင်းတဲ့ဂုဏ်တွေကိုယ်တွင်ကိုယ်ကပြည့်စုံနေလို့ပဲဒါတွေအကြောင်းပြုပြီးတော့ဘာမှသင်ကြီးခြင်းအလွန်အလွန်သင်ကြီးခြင်းနဲ့လည်းဖြစ်ကြတဲ့ သာပေသူနာသာသုံးတခြင်းနဲ့တကွတော့တရားစိုးတို့ဒီပြီးဒီယာဘူတာချစ်ပွဲအာယုဒီကြောင့်ချစ်ပေါ်လာကြလေကုန်တော့ဤဂုံးတိုက်တယ်ဆိုတာလည်းပဲတဦးနဲ့တဦးနဲ့ပြင်းတဲ့ညီညနေတဲ့ပုဂ္ဂိုလ်တွေမပြင်းတဲ့ညီညအောင်ဒီလူပြောတဲ့စကားကိုဟိုလူထံသွားပြီးတော့ပြောတယ်ဟိုလူကပြောတဲ့စကားဒီထံလာပြီးတော့ပြောတယ်လူမျိုးမတည့်အောင်လို့ တယောက်ပြောတဲ့စကားထဲမှာအနာစာတွေယူပြီးတော့တဏှာတဏှာသတင်းပို့ဘုံလိုပို့တာလည်းရှိတယ်မဟုတ်လို့ပို့တာလည်းရှိတယ်မဟုတ်ဘဲနဲ့ဂုံးတိုက်တာလည်းရှိတယ်အဲဒီလိုဂုံးတိုက်တာလည်းဘာကြောင့်လဲဆိုလို့ရှိရင်အဲဒီနှစ်ယောက်ထဲမှာတယောက်ယောက်ကမိမိကိုချစ်စီခြင်းလို့အဲ့ဒီတရားရောက်ကိုမိမိကပူပေါင်းခြင်းနဲ့อืมဒီလိုမျိုး ဒီပုဂ္ဂိုလ်မြောက်တဲ့နေလို့ရှင်ငါးဝင်းကလို့ရမှာမဟုတ်ဘူးဒီပုဂ္ဂိုလ်မြောက်ကွဲကွာပြီးတော့သွားတော့မှငါဝင်းကလို့ရမယ်ဒီပုဂ္ဂိုလ်တယောက်ရဲ့အပြစ်ကိုပြောမှဟိုပုဂ္ဂိုလ်ကငါအာရုံပြုမယ်ဟိုပုဂ္ဂိုလ်တယောက်ရဲ့အပြစ်ကိုပြောမှဒီပုဂ္ဂိုလ်ကငါကိုအာရုံပြုမယ်ဒီစားမယ်အဲဒီတော့ဖြစ်ခင်အားတဲ့ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့လည်းဖြစ်ပါတယ်အဲဒီပုဂ္ဂိုလ်ထာမ

ကိုနှစ်သက်ရတဲ့အယုံလေးတွေသူများနဲ့မဆက်စီရင်ဘူးအဲ့ဒါလေးတွေအကြောင်းရင်းခံပြီးတော့ရင်ခုံးကြတယ်ရမ်းဖြစ်ကြတယ်လောကမှာဒီလိုဖြစ်ပါတယ်ဝိဝါရဇာတိသူသဗ္ဗေသူနာနိဝိဝါရဇာတိသူ ညင်ခုံညင်တို့ဖြစ်ပေါ်၍လာကုန်လာသောပေသူနာနီစာချင်းချင်းကွဲကြအောင်ဂုံတိုက်ခြင်းတော်သည်လေသာယံတိဖြစ်ပေါ်ကြလေကုန်တော်၏ညင်ခုံကြီးဆုံးမတော့ကြောင်းနဲ့ကြောင်းနဲ့မတည့်ကြပြီဆုံးမတော့တယောက်အကျိုးမဲ့ဖြစ်အောင်ဂုံတိုက်ခြင်းတွေလည်းပဲသူ့တဘာဝအတိုင်းပေါ်ပေါက်ပြီးတော့လာကြတာပဲ သီယဘူတကလဟဝိဝါရပရိဒေဝသောကသာမစ္စရာသမာနာဒီမာနာသာပိတုနာသာမစ္စရာယုတ်တာကလဟဝိဝါရဝိဝါရဇတေတုသာပိတုနာနိကလာမုနိမုနိနိမိတာယုတ်ပွားပေါ်တော်မူခရာကလာသာ ndị ayajijinobilowuaraaza nyega onye n'oge leg ụhụ uya b chiada ayootsụ chibụlaooi na mezire odyi na-edegnọ ririwaọaza ụjuyajisoabusoya nyenobiri biyabuda a chiụ ayowotumsụaụ chibụolajalonori

သတ်၍ဖြစ်ကြလေကုန်တော့သည်ဘုဝါရာဇတေသူမြင့်ခုံဉင်ဖြစ်ကုန်လာသောပေသူနာနိသာဒုနတူဝေပြအောင်ဂုံးတိုက်ခြင်းတော်သည်နိသာယံဒီဖြစ်ကြလေကုန်တော့သည်ယခုနေမိတာဖရာက ဆက်ပြီးတော့မေးတဲ့မေးခွန်းကိုကြားနာကြပါလိမ့်မယ်။ဝိယာသူလောကသမိန်ကုသောနိဒာနာယေသာတိလောဘဝိစရံတိလောကေအာသာသာနေသာသာကုသောနိဒာနာယေသမ္ပရာယနရဘဝန္တိ မူနီနရာသရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောအသက်တော်ရှင်ဆရာဗဗိညုဖေယံလောကသမင်လောက၌ပိယရှိသောအာယဝတ္ထုတော်သည်ကုတော်နိဒာနာဘေမှကြောင်းရင်းခံ၍ဖြစ်ပေါ်လာကြပါကုန်သတည်း။ဆရာပြည့်ချင်းငင်ခုံချင်းအစရှိတဲ့မလိုလားအပ်သောတရားတို့တွေဟာ ဖြစ်ဖွယ်အာယုံဝတ္ထုမှာစရည်ဖြစ်လာတယ်လို့အဖြေရတော့အဲဒီဖြစ်ဖွယ်အာယုံဝတ္ထုနဲ့ဖြစ်ချင်းဆိုတဲ့သဘောတွေကဘယ်ကလာသလဲသူတို့ကလည်းအကြောင်းမရှိဘဲနဲ့ဖြစ်သလားသုံးကြောက်ကဖန်ဆင်းလို့ဖြစ်သလားအကြောင်းရင်းကိုလာဒီအကြောင်းရင်းပြီးလို့ရှိရင်ဒါလေးပယ်ဖို့ရလိုလာပါတယ်ဒါကြောင့်လောကသမီးလောက၌ပြီးရာ ရှိပွယ်အာယုံဝိထုတို့သည်ဘုတော်မိဒါနာအဘယ်မှအကြောင်းရင်းဆိုင်ဖြစ်ပေါ်လာကြပါကုန်သနည်းလောကီလောက၌သာပိအကျဉ်ခတ္တိယဇမနာအစာရှိသောပုဂ္ဂိုလ်တို့သည်သာပိအကျဉ်မင်းပုံနာတစ်ဖြစ်တည်းကျွယ်လူကုန်သောပုဂ္ဂိုလ်တို့သည်လောဘလိုခြင်းခြင်းလောဘကြောင့် လောကီလောကနေဝိသရံဒီသုမဤမာတိဒီသွားလာ၍နေကြလေကုန်၏ဒေသံတို့ပုဂ္ဂိုလ်တို့ဤလောဘစာလိုခြင်းခြင်းဤဟူသောလောဘသည်လေကုတော်နိဒာနောအဘေမဆရဖြစ်ပေါ်လာခဲ့ပါသည်လောကမှာလူတွေတတဝါတွေဟာတတပုဂ္ဂိုလ်တွေမှာစပြီးအောက်တန်းပုဂ္ဂိုလ်တွေအထိပြန် ကြပါတယ်လူတွေကမဟုတ်ပါဘူးဒိဋ္ဌာန်တွေလည်းရှားမိနေကြတာပါပဲဒီဒီကြီးကြီးကုန်လုံးရှားမိနေကြရပါတယ်ဘုရားသိညာသာပြီးတော့စာရေးတော်ရေးနေရောညာရောဒုက္ခညာတွေရှားနေကြတယ်ဘာကြောင့်ရှားရသလဲဆိုရင်လူချင်းတဲ့လောဘကြောင့်ရှားဒီလိုချင်းတဲ့လောဘအားလည်းပဲ ဘယ်ကြောင်းကြောင့်ဖြစ်ပါသလဲအာသာသနိဒာသာကုသောနိဒာနာယေသံ္တရာယန္တရတာဝန္တိယေယံအကျိုးကျေးဇူးဂုဏ်တို့ဝိသေသတော်သည်နရတာလူဤသံ္တရာယညော်လင်တောင်းတာသောအကိုရာကိုကိုရာတို့သည်ဟွန်ဒီဖြစ်ကြပါကုန်

အဲဒီလိုလူချင်းစရာအကုစရာတွေကိုညှော်လင်းတောင်းတာပြီးတော့နေတဲ့သဘောလူချင်းအပ်တဲ့အရာဝတ္ထုတွေကိစ္စပြီးပြီးချောမောသွားတဲ့သဘောဟာဘယ်ကစပြီးတော့ဖြစ်လာပါသလဲအခုမြတ်စွာဘုရားကအခုတက်တော်မြတ်စွာဘုရားကအဲဒီအမေကိုပြဆိုပါလိမ့်မယ်ပြဆိုတဲ့အမေကိုကြားနာရကြပါလိမ့်မယ် သန္တာနိဒာနာနိတိယမိလောကေရေစာတိလောဘဝိသရဏိလောကေအာတာဇာနိဒာဇာဣဒောနိဒာနာယေသံပရာယနာဘဝံမုနိေမိရာယုတ်ပွားပေါ်တော်မူဖျားလောကီလောက၌ပိယနိရှိရသောအာယဝတ္ထုတို့သည်သာနာနိဒာနာ

အိမ်လူအိမ်သားတွေသာမယာတွေစီဝဥစ္စာယတနာတွေသိစရာတွေရှိနေကြပါတယ်ဒါပေမဲ့လို့မေဇိမာပရိဒါအချင်းကိုကျင်းလို့ဝိပဿနာဉာဏ်သင်တိုင်းတဲ့လိုရဟသမရကိုရောက်သွားတဲ့အခါဒီစိတ္တပဒနာလေးကကုံသွားပါတယ်အဝေါ်စရာလည်းကောင်းပါတယ်ဒီအနေဝိရပုဂ္ဂိုလ်ရဲ့အလိုအချင်းဆိုရင် ဒီလိုကျင့်လို့ဖြစ်မှဖြစ်ပါမလားလို့ယုံမှသာမြည်ရလဲဖြစ်စီကောင်းပါတယ်ဘာဖြစ်လို့လဲသဒ္ဒနာမှာဒီလောဘကိလေသာငြိမ်းတဲ့သာနာတနာငြိမ်းတဲ့တရားကသုသနာမရှိသေးဘူးဘာနဲ့ဒူးနေသလဲဆိုလို့ရှိရင်ယောဂဝေဒနာအကြီးကြီးအဖြစ်နေတဲ့ပုဂ္ဂိုလ်ဆေးမျိုးမျိုးကုလို့ဆရာမျိုးမျိုးနဲ့ကုသလို့မပြောင်းနိုင်တဲ့ယောဂယောဂကို ဒီကောင်ဝါကောင်နဲ့ပြောင်းနိုင်ပါတယ်လို့သူကြောက်ကပြောရင်ဟုတ်မဟုတ်ပါမလားလို့ယူမှသိနိုင်တာလို့ပါပဲဘုဒ္ဓနာကသာနာတနာကင်းကြီးနဲ့တရားမရှိသေးတော့တရားရနာပုဂ္ဂိုလ်တွေမှာသာနာတနာကင်းကြီးနေတဲ့ဆိုတဲ့ဒီသက်ကိုလက်ခံမှုရမလွယ်ပါဘူးယူမှသိနိုင်ပါတယ်ဒါပေမဲ့လို့ ယောဂဝေဒနာပြောက်စေရတဲ့ဆေးကောင်းဝါကောင်းသုံးကောင်ပြီးဝဲလို့ရှိရင်ယောဂဝေဒနာဆိုတာပြောက်တယ်ဒါသိကြပါတယ်အဲဒါလိုပဲစိတ်ထဲမှာဖြစ်ပေါ်တဲ့သာနာတနာရီဟူသောယောဂကိုပြောက်စေနိုင်တဲ့ဆေးကောင်းဝါကောင်းတွေမဲ့ကိစ္စပါတရားတွေဆိုတာရှိအဲဒီမဲ့ကိစ္စပါတရားတွေရှင်းလို့ရှိရင်အစဉ်တိုင်းကျင့်သွားရင်ငြိမ့်ပါပဲနည်းနည်းကျင့်ရင်နည်းနည်းတော့ငြိမ့်ပါပဲ

တွေ့နိုင်ပါတယ်အရာတမဲ့ရောက်လို့ယ ahanan ဖြစ်တဲ့ခါကာလကြတော့ဘယ်လိုအယုံမှုသူတွေမှလူချင်းနေတဲ့သာနာတနာမရှိတော့ဘူးကြီးကအမှန်ချစ်ခင်ခဲ့တဲ့ဟိန္ဒူအိန္ဒာသာသမီရေဖြစ်စေကမူချစ်ခင်တဲ့စိတ်ကြီးတွေ့ရတဲ့စိတ်ကြီးကမရှိတော့ဘူးချစ်ရတဲ့အုံတို့ဘုံလုံးကင်းပြီးတော့သွားတယ်ဒါကြောင့် ဖြစ်စရာအာယဝတ္ထုနှစ်သက်စရာအာယဝတ္ထုတွေဘယ်ကဖြစ်လာသလဲဆိုရင်သူတို့ဘာကဖန်ဆင်းလို့ဖြစ်တာလည်းမဟုတ်ဘူးအကြောင်းမဲ့အလုံးလို့ဖြစ်တာလည်းမဟုတ်ဘူးမိတို့သာနာမှာရှိတဲ့ဖြစ်တတ်တဲ့သဘောလေးဖြစ်တတ်တဲ့သာနာတနာလေးရှိနေလို့ချက်တဲ့အာယဝတ္ထုတွေပေါ်လာတယ်လောကီလောကနဲ့ပြည်အနိဖြစ်သောအာယဝတ္ထုတို့သည်သာနာနိဒါနာနိဖြစ်တတ်သော သန္တာတနာလင်ကြောင်းရင်းရှိကြကုန်၏ရေသာပြီးမင်းတထေပုံနာအစရှိသောပုဂ္ဂိုလ်တို့သည်လိလောကီလောက၌သောဘာလူချင်းမဲမောကုန်သည်ဖြစ်ဝိသရံဒီတို့ဤပြီးကြလေကုန်၏ဒေသံတို့လောက၌လိလိရှားဝေးနေကြသောပုဂ္ဂိုလ်တို့၏သောစာလောဘတို့လူချင်း မူလောဘသည်သည်သန္တာနိဒာနောလူရင်းနှစ်တသောမူလသန္တာလည်းကြောင်းရင်ရှိ၏လူရင်းနှစ်တဲ့သောကြောင့်မရရအောင်လည်းရှားဝေးမှုကြရတယ်အဲဒီလူရင်းနှစ်တဲ့သဘောဟာလည်းပဲသာနာဆိုတဲ့အရင်းကဒနာလေးရှိလို့ဒီဒနာလေးကပွာလာတော့လူရင်းသားတွေအာကြည့်လာတယ် လူကျင်သားတွေအားကြီးတယ်မရရအောင်ရှားရတယ်သဏ္ဍိပါထဲမှာမူရုလက္ခဏာသာဆိုတာရှိအဲဒီမှာဒီဒီကြီးကပထမကဗာဘိညာဉ်နဲ့ပြည့်စုံနေတော့ကာမအယုန်နဲ့နေတဲ့မှုဘာမှမရှိဘူးဒါပေမဲ့လို့နောက်တစ်နေ့ချိန်မှာ မူလလက္ခဏာဆိုတဲ့ဒီဒီယာကြီးရုပ်ရည်ယူပကားရင်းမြင်ရပြီးတော့လူချင်းနဲ့တန်မှုဖြစ်လာတယ်ဒါဘာကြောင့်ဖြစ်လာတယ်လဲမူလကလူချင်းနှစ်သက်တဲ့တဏှာလေးသူ့တဏှာမှာရှိနေလို့ပါပဲအကယ်၍သာရတမေရောက်လို့ဒီတဏှာလေးမရှိမဲဆိုလို့ရှိရင်ဘယ်လိုချုံးမလှပါလဲပုဂ္ဂိုလ်မြင်ရဈေးကားမှုလူချင်းနှစ်သက်မှုမဖြစ်ပါဘူး dudanaama canadanaaraha banye hr ya oeniri a jinajaabior ညာကြီးကိုသူကပေးလိုက်တယ်အာညာညာရှိမှုညွန်ညင်ပြီးတော့ပေးတာပါပဲဘာကြောင့်လဲဆိုသူပုဂ္ဂိုလ်ဟာอืมမရခင်သာလင်သူตายနှစ်တဲ့နေရပြီးတော့လေသူပြင်းမြင်ပြီးတော့သဘောမှပြီးသွားလိမ့်မယ်လို့ယုံကြည်ပြီးတော့ပေးရလိုက်တယ်ပေးရလိုက်တဲ့အခါကာလကျတော့မူလလက္ခဏာမိရားကြီးနဲ့စပ်ပြီးတော့နေရာလိုရင်းလို့နေရာထိုင်ရင်ရှားရတယ်နေရာရပြန်တော့လဲ အဲဒီနေရာမှာတန်ပြန်ပြီးလို့တန်ပြန်အောင်လို့ညည်ကြီးတွေဘာတွေသုတ်သင်ရရှင်းလင်းရတယ်อืมပြီးတော့ဒီအိမ်ထဲမှာလည်းပဲအိယာမရှိသေးလို့အိယာကလေးနေပါလေရှားရတယ်စသည်ဖြင့်လူသမျှတွေတခါလေတစ်ခုပြီးတစ်ခုရှားရတယ်ဒုက္ခတွေရောက်အဲဒီတော့မှစဉ်းစားတယ်อืมဓမ္မကဝိညာဉ်မူလေးတစ်ခုကနေပြီးတော့

ကမှာဘယ်ပုဂ္ဂိုလ်ဖြစ်ပြီးအဲဒီလိုချင်နှိမ့်သက်မှုတဏှာလေးအောင်းနေလို့ရှိရင်ဒီလိုချင်နှိမ့်သက်မှုတဏှာလေးကြောင့်လောဘတွေအာကြီးလာတဲ့ခါကျတော့လူကျင်သားတွေကိုဆွတ်ပြီးတော့ရှားရတယ်။ဒီသက်ကိုလည်းဆွန့်ပြီးတော့ရှားရအဲ့ဒါဘယ်အကြောင်းတော့ဆိုတော့နှိမ့်သက်တဲ့တဏှာသန္တာတဏှာအကြောင်းရင်းပါပဲလို့ဆိုပါတယ်

သဇီဝဥဇာယရနာတွေရှိတယ်၊ချွေရပရိသတ်တွေရှိတယ်၊အသုံးဆောင်ဝတ္ထုပစ္စည်းတွေရှိတယ်။ဘုံပကသနာတွေရှိတယ်။ဉာဏ်အပိလိမ္မာတွေရှိတယ်။အဲ့ဒါတွေဟာလူတိုင်းလူတိုင်းညှော်လင့်အပ်တဲ့အရာတွေပါပဲ။ဒါတွေများများရှိရင်များများကောင်းတယ်လို့အကူရမယ်အရာတွေပါပဲ။

မိမိတို့လိုရှိတဲ့အတိုင်းပြည့်စုံပြီးကြီးစည်းပြီးသွားတာကောဘယ်ကလာသလဲဆိုသာရတနာလေးရှိလို့သာရတနာကြောင်းရင်းသာပြီးတကားလားရှားဝေတော့တရားတဲ့နည်းနဲ့ဒီစင်မတရားတဲ့နည်းနဲ့ဒီစည်းကြီးစည်းတာပါတယ်မတရားတဲ့နည်းနဲ့ရှားလို့ရှိရင်သူတော်ဘာဥစ္စာကိုခိုးခြင်းသူတော်ဘာကိုသတ်ဖြတ်ခြင်းပြင်းစေခြင်းလူရဲခြင်းဒေဒီကျော်ဆိုခြင်းအစရှိတဲ့

ယခုဘဝရင်းနဲ့ကောင်းကျိုးတွေရတာစီးတဲ့နောက်တော့သံဃာဘဝရင်းမှလည်းပဲသုံးလို့ဆွဲလို့မကုံအောင်ကောင်းကျိုးတွေရသွားတာရှိပါတယ်အဲ့ဒါတွေဟာလည်းဘယ်ကရင်ခံပြီးတော့ပြည့်စုံသွားတာလဲဆိုလို့ရှိရင်သာနာတနာလေးရှိနေလို့သာနာတနာရှိလို့ဒီလိုရှားဖို့လို့ဒီလိုပြည့်စုံတာပဲလို့ဆိုပါတယ် သာနာနိရာနာနိပိယနိလောကေယသာတိလောဘဝိသရဏိလောကေအာသာဇာနိတာသာဤရောနိရာနာေသံဗရာယန္တရသာဝန္တိမူနီနေမိတာယုတ်ပွားပေါ်တော်မူဖရာလောကီလောက၌ပိယာနီချစ်အပ်သောကာမဂုဏ်အာယုန်ဝတ္ထုသက်ရှိသက်မဲ့အာယုန်ဝတ္ထုတို့သည် သာနာနိဒာနာနိသာနာတနာလျင်ကြောင်းရင်ရှိကြပေကုန်၏ရေသာပြီးခြင်းမင်းဘုံနာတတိသူကျွဲဘုံရှိသောပုဂ္ဂိုလ်တော်သည်လောကီလောက၌လောဘလိုခြင်းမမောခြင်းရှိကြကုန်သည်ဖြစ်ဝိသရံဒီသူတို့ဤဤသာဝရလေကုန်၏ေတံတို့ပုဂ္ဂိုလ်တော်ဤလောဘောသ လိုခြင်းတတ်မဲ့ခြင်းလေးလေးကုတော်နိဒါနောအဲလိုလိုခြင်းတတ်မဲ့ခြင်းလေးလေးသာနာနိဒါနောသာနာတနာလင်းအရင်ကရှိပေ၏ရေခြင်းအကျိုးကျေးဇူးဂုံတူဝိသေသတော်သည်နရတလူအာတံပရာယယညောလင်းတောင်းတအားသောအာကိုရာတို့သည်ဟွန်ဒီပြုကုန်၏ ဒေသတို့မျောလင်းတော်နာသောဘုန်းကျေးဇူးထူဝိဒေသတို့ကိုအာသာစမျောလင်းတောင်းနာခြင်းသည်၎င်းနေထာစလူကျင်တိုင်းပြည်စုံ၍ပြည်စည်းခြင်းသည်၎င်းဤတော့ဏိဒါနာဤသာနာဒနာလျင်အရင်ကံစီကြလေကုန်တော်ဤယခု နေမိတာဘုရားကဆက်လက်ပြီးတော့မေးတာကိုကြားနာရပါလိမ့်မယ်သာနောနုလောကသမေကုတော်နိဒာနောဝိနေရှာသာပိကုတော်ဘုဒ္ဓံသောတော်မောတာဝိစင်သာကတံကထာသယေသာရိဓမ္မာသမဏိနာဟုတ်တံ မုန်းနေကိလေသာငြိမ်းကြီးသောသတ္တော်ချင်းရှားဗုဒ္ဓမြတ်စွာဘုရားလောကသမင်လောက၌သံတော်လူရင်နှစ်သက်သောသာနာတနာသည်ကုတော်ဏိဒါနောနုအဘေ

သန္တာကိုလက်ရလိမ့်မယ်သန္တာပဲရလိမ့်မယ်သန္တာကဘယ်ကစပြီးတော့ဖြစ်လာတယ်လဲဒီသန္တာရင်းမြစ်လိုက်ပြီးတော့ပယ်မငြိမ့်ပါမို့သန္တော်နုလောကသမေကုတော်နိရာနောမုနိသက်တော်ရှင်ဆရာဗုဒ္ဓမြတ်စွာဘုရားသန္တော် လိုခြင်းနှစ်သက်သောသာနာတနာသည်ကုတော်ဏိဒာနောအနုအဘယ်မှစ၍ဖြစ်ပေါ်လာပါသနည်းဝိနည်းကြာစာပြီးဆုံးဖြတ်ခြင်းတော်သည်လေကုတော်ဘုရားဘယ်မှစ၍ဖြစ်ပေါ်လာကြပါကုန်သနည်းတနာနဲ့ပါရပြီးတော့ဆုံးဖြတ်တာလည်းရှိတယ်

မြတ်ဆိုခြင်းဒေါသတွေပဲကလာသလဲဒိဋ္ဌိကြောဆိုမှုတွေပဲကလာသလဲသို့လို့သို့လို့တွေ့တော့ယုံမှားတာတွေပဲကလာသလဲသမဏေနာကိလေသာငြိမ်းသောဗုဒ္ဓမြတ်စွာဘုရားသည်ရစ္စာဗိဓမာကျင့် ကျွမ်းသောကိလေသာတရားတော်လေးဥဒ္ဒါဟောတော်မူကုန်စေသာဘိဓမ္မထောကျွမ်းသောကိလေသာတရားစလိကုတော်ဘုဒ္ဓဘေမသာရစ်ပေါ်လာပါကုန်သနည်းအမြတ်ထွက်ခြင်းဒီနည်းပြောဆိုခြင်းဝေတော်ခြင်းယုံမာခြင်းဒီမှာတပါတော့ရသော်ဗျာဟောကြားပြီးတော့ထားတဲ့တရားစုတွေ အဲ့ဒီတရားစိုးတွေအားလည်းဘယ်ကစပြီးတော့ဖြစ်ပေါ်လာပါသလဲမေးပါတယ်ယခုဒုနေမိဒနာစွာဘုရားမေးတဲ့မေကုံးကိုသက်တော်တရားဘုရားမြတ်စွာဘုရားကသိကြားတော်မူတာကိုကြားနာပါလိမ့်မယ်သာတံအတာတံတိယမဟုလောကေ ဓမ္မုပနိသယဘောတိသံတော်သူပေသူဒိဋ္ဌဝါဝိဘောဘဝံသံဝိနေစယံကုပ္ပတိသံတုလောကေမုနိနေမိတရုပ်ပွားပေါ်တော်မူဖရာလောကီလောက၌ယံပါတွန်းစခြင်းပါရဝဲဖြစ်သော ဒုက္ခမြင်ကောင်းသောအာယုံကို၎င်းယံအကျဉ်းဒုက္ခနှင့်ကောင်းသောအာယုံကိုပါတံတိပါရဝဲဝီအာဟုဆိုကြ၏ယံကျဉ်းဒုက္ခနှင့်မကောင်းသောအာယုံကိုအပါတံတိမပါရဝဲမုံဝဲဝီအာဟုဆိုကြ၏သံတော်

ကိုယ်တည်းကသမารိဖြစ်နေဖို့စိတ်ထဲမှာလဲဝမ်းမြောက်ဝမ်းသာပျော်ရွှင်ရွှင်ရွှင်နဲ့အမြဲတမ်းဝမ်းမြောက်ဝမ်းသာခြင်းဒီချမ်းသာနေဖို့အရေးကြီးပါတယ်အဲ့ဒါဘာယာဝယ်ကောင်းနေပဲလောကမှာဖြစ်ရင်ဘာယာစရာတွေဟာဒါတွေပဲလို့အပြီးမှကြည့်ကြတယ်ဒီဒုက္ခကလည်းပဲအာယုံကိုမြည်ပြုပြီးတော့ဖြစ်ပါတယ်အဲဒီအာယုံဝတ္ထုအကောင်းတွေ

လူချင်းလူချင်းယောက်ျားမိန်းမတို့ဤသာနာမှာလှပါတင်တယ်အဆင်းတွေရှိဓမင်းကလှပါတင်တယ်အောင်လို့လည်းပဲလူတွေကပြုကျင်နေကြတယ်သဘင်နဲ့သဘင်မှုအမျိုးမျိုးတခါလည်းပြုကျင်ကြတယ်ပါရေးလေးလည်းပါရေးမှုအမျိုးမျိုးပြုကျင်ကြတယ်ညကုံးမွေးညလုံးညနာ အစရှိသည်လာပါတင်နေအောင်လို့ပြုပြီးညတယ်ကိုမအဝတ်စားတွေလည်းလာပါတင်နေအောင်လို့ဝတ်ကြစီညတယ်ဒီကလာအားလျော်စွာကောင်းတယ်လို့ထင်တဲ့အဝတ်အထည်တွေအစင်းစားတွေနဲ့သင်မြန်းကြဒါတွေကိုအသက်သားပုဂ္ဂိုလ်ရဲ့မြင်ရတဲ့ခါလာလှရတာကောင်းတာမလို့အောင်မေ့ကြချီးမွမ်းကြအဲဒီလိုချီးမွမ်းရအောင်လို့ပဲတမင်တကား လာဘတင်နေအောင်လုပ်ကြပါတဲ့အဲဒီလာဘတင်နေတဲ့အာယုံလေးတွေမြင်ရတဲ့အခါကာလမှာကိုချမ်းသာမှုသိချမ်းသာမှုတွေဖြစ်လာတဲ့ဒါပါရစရာတွေပဲလောကမှာပါရစရာအကောင်းတွေကဒါတွေပဲဒါတွေရှိလို့လောကထဲမှာပြောနေကြတာဒီလိုသာအမြင်ကောင်းတွေမရှိသိချမ်းသာတွေမရှိရင်ဘယ်ပြောစရာရှိတော့မလဲ တို့သူကြားတဲ့အပန်းကောင်းမှုလေးတွေကရှိတယ်ကိုကြားခြင်းတဲ့စကားလေးတွေကြားရပြောတဲ့ပုဂ္ဂိုလ်ကလည်းပဲနဝင်ချူအောင်လို့ပြောတယ်အဲဒီလိုအပန်းလေးတွေကြားရတော့ဘာနှစ်သက်ကြတယ်ဒါလေးတွေသမီးလေးတွေတီးတီးကြားရနဲ့မပီးကလာပီးကလာနဲ့စကားပြောတာလေးတွေကြားရရင်မိဘတွေကတခါလေပီတိတွေဖြည်းပြီးတော့ကောင်းနေကြတယ်ဒါတွေက ကြားတယ်ကောင်းနေပဲနားရတယ်ကောင်းနေဆိုတာကတော့နဂါရီမျိုးမျိုးတွေပြီးပါတယ်စားတယ်ကောင်းနေဆိုတာလည်းသူပြောကြမလိုပါဘူးနေတဲ့နေ့တိုင်းကောင်းနေရှားကြပြီးစားနေကြအတွေးရှိရတယ်ကောင်းနေတယ်ရှိပါတယ်အဲဒီကောင်းတဲ့အာယုန်တွေကိုအိတ်ထားယုံအလိုရှိရတဲ့အာယုန်တွေလူတိုင်းလူတိုင်းလိုရှိတယ်နတ်တိုင်းနတ်တိုင်းလိုရှိတယ် လူရင်းနာတွေမဟုတ်သိစာလေးဘတ်တော်တွေကလည်းလိုရှိဘူကောင်းလေးတွေကလည်းလိုရှိတာပဲစားစရာကောင်းလေးများရှိလို့ရှင်ဘုရားစိတ်တွေရှင်ကောင်းတွေကလာကုန်ပြီအဲသူတို့လည်းပဲကောင်းလေးတွေချိန်ကြတယ်အဲဒီတော့ကောင်းတဲ့အာယုံလေးတွေသုံးဆောင်ပြီးတော့ကိုချမ်းသာစိတ်ချမ်းသာဖြစ်နေသားလေးတွေပါတံပါရပွဲလို့လောကကြီးကပြီးမှပြူကြတယ်အဲဒါငင်းကုန်မရှိဘူး ဒီရက်ကလည်းပဲအမြင်ကောင်းကြားကောင်းတွေ့ကောင်းသိကောင်းလေးတွေအာယုံကောင်းလေးတွေဟာကောင်းတယ်ဒါလေးတွေမြင်ကြားပြီးတော့ခံစားနေရတာကောင်းတယ်လို့လူတွေအားပြီးမှကြည့်ကြတယ်။ကိုရသွားလဲဒီလိုပြီးမှကြည့်တာပဲ။ဝန်နိုင်ငံကလည်းဒီတိုင်းပါပဲအငင်းခုံမရှိဘူးအလုံးကြီးတဲ့လူလောကကမဟုတ်ဘူးနာလောကမှာလည်းပဲ ဒီပါရဝရိယကောင်းနေဆိုတာဒီလိုပဲအပြီးမှပြုကြတယ်ဒါကြောင့်လောကီလောကနဲ့ယံခြင်းကောင်းသောအာယုန်နှင့်ကိုယ်စိတ်ချမ်းသာခြင်းကိုပါတံတိသာယဝေဟု၍အာဟုပြောဆိုကြအပြီးမှပြုကြလေကုန်တော့ဤယံခြင်းမကောင်းသောအာယုန်ဝတ္ထုနှင့် ကိုယ်စိတ်ထဲ၌ဆင်းရဲမှုပင်မမှုကိုအတ္တတန်ဒီပါရဝေမှုမုန်းစရာယွန်စရာကြောက်စရာဟု၍အာဟုပြောဆိုကြပြီးမှပြကြလေကုန်တော့၏မြင်မြင်သားတွေမြင်ရမကြားကျင်သားတွေကြားရမနာကျင်သားတွေမစားကျင်သားတွေမတွေ့ကျင်သားတွေနဲ့တွေ့ရအဲဒီလိုအာယုံဝတ္ထုတွေကိုအနိဋ္ဌာယုံလို့ခေါ်တဲ့အလိုမရှိတဲ့အာယုံ ဒီရက်ကလူတွေလိုမရှိဘူးသဘောရက်ကလူတွေလည်းလိုမရှိဘူးဒီနိုင်ငံကလူတွေလိုမရှိတာအဝလင်းကတော့လူတွေလည်းလိုမရှိဘူးအကုန်လုံးကြီးနေတယ်ဘယ်သူမှအငင်းကုန်မရှိဘူးအဲ့ဒီမကောင်းတဲ့အာယုန်တွေတွေ့ပြီးတော့ကိုယ်ရဲ့စိတ်ထဲမှာဆင်းရဲတယ်ကိုယ်ရဲ့မှာနာကျင်ကြဲမှုတွေခံခဲမှုတွေဖြစ်တယ်ပြမမှုတွေဖြစ်တယ်စိတ်ထဲမှာလည်းဝန်နေခြင်းစိတ်မချမ်းသာခြင်းစိတ်ဆင်းရဲခြင်းစိတ်ညစ်ခြင်းစိတ်တွေရှင်းနေဖြစ်တဲ့ဒါတွေဘယ်သူမှအလိုမရှိကြဘူး

သံသူတာယဝဲမတာယဝဲနှမျိုးကိုဥပနိသာမိပြု၍သံတော်လိုချင်တဲ့မှုသံတော်ရနာဟုသောအရင်ကံတရားသည်ပါဝတိဖြစ်ပေါ်၍လာရတော်ဤသူပေသူယုတ်တရားတော်၌ဝိဘဝင်းစာပျက်စီးဆုံးရခြင်းကိုလားဘဝင်းစာဖြစ်ပေါ်ခြင်းကြီးပွားခြင်းကိုလားဒိဋ္ဌွာမြင်၍ လောကီလောကနဲ့ဇန်တူပုဂ္ဂိုလ်သတ္တဝါဒီဝိနည်းဆရာဆုံးပြခြင်းကိုကိုယ်ပဲပြုပြုလေတော့ဤယောဝတ္ထုပစ္စည်းတွေစစ်ပွားလာတာကိုလည်းတွေ့ရတယ်ပစ္စည်းသွားတာကိုလည်းတွေ့ရတယ်အဲဒါအကြောင်းပြုပြီးတော့တဏှာနဲ့လည်းဆုံးဖြတ်တယ်ဒိဋ္ဌိနဲ့လည်းဆုံးဖြတ်တယ်တဏှာနဲ့ဘယ်လိုဆုံးဖြတ်တယ်လဲဆိုလို့ရှိရင် ငါဟာဘယ်လိုလုပ်လို့ရှိရင်ဒီစီဝဥစ္စာယရနာသုံးဆောင်တွေဖြစ်လာမလဲစီဝဥစ္စာယရနာတွေပစ္စည်းဆုံးရှုံးပြီးတော့မသွားပဲဒီရပြီးတော့နေမလဲဆိုတာစဉ်းစားရပါတယ်စဉ်းစားစဉ်းကျင်တတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းစဉ်းစားရပါတယ်အဲဒီတော့စဉ်းစားတဲ့အခါကာလကြတော့ မိမိတို့ညာမီသလောက်မှာဆုံးဖြတ်ချက်တွေပေါ်လာပါတယ်အဲတချို့ပုဂ္ဂိုလ်တွေလည်းပဲညီမလာမနဲ့ဆုံးဖြတ်တာတွေလည်းရှိပါတယ်ဒါပေမဲ့လို့အရိယဝိနည်းဆိုတဲ့ဗုဒ္ဓမြတ်စွာဘုရားတော်ရဲ့ဆုံးမသာသနာမှာတော့ကောင်းတဲ့နည်းနဲ့ညီမလာမကိုသာနဲ့ဟောပြပါတယ် အဲစီစဉ်ပြည့်စည်ခြင်းအကြောင်း6ပါးရှိပါတယ်စီစဉ်ဖြစ်ပေါ်ခြင်းအကြောင်းတိုးပွားခြင်းအကြောင်းလည်း6ပါးရှိပါတယ်သုရာမေရယာမစ္ဆာပမရပရဌာနာနုယောဂံနုယုတ်တသာမေအနုပ္ပနာစေဝဘောဂနာဥပိသနိဥပ္ပနာသဘောဂပရိစ္ဆံကိသန္တိသုရာမေရယာမစ္ဆာ

ဒီရက်ကိုသောက်စားပြီးတော့နေတဲ့ပုဂ္ဂိုလ်ကမှဆင်ញင်လို့ရှိရင်ဒီတိုင်းဆင်ញင်မိပါတယ်ဒီရက်ဒီသောက်စားနေတဲ့အတွက်ငါမှမဖြစ်သေးတဲ့စီပါဥစ္စာတွေလည်းမဖြစ်ဘဲနဲ့လင်းရင်းသွားတယ်ဒီပြီးသားတွေလည်းပဲပြည့်စည်ပြီးတော့သွားတယ်ဆိုတာသမာဓိမှာတော့အမှန်တရားကြားပါတယ်ဒီရက်သောက်စားမှုအကြောင်းပြုပြီးတော့ အဲလုံးတင်တဲ့အချိန်တည်းမလုံးလို့တောင်းဝတရားတွေမကြည်ကျွန်းလို့မမယင်းနေပြုမိလို့อืมမိမိတို့ຢာထားတဲ့ຢာရုသနာတရားတွေသူကလည်းရှိတယ်လောက်ပိုင်းတွေသူကလည်းရှိတယ်ပြည့်စည်သွားတာလည်းရှိဘာမှအလုပ်ကလေးပဲမဲ့လို့သူ့အချိန်မှမမလုံးမိတာနဲ့အဲရတဲ့ရတဲ့ဒါလေးတွေမရဘဲနဲ့ဖြစ်တာတွေများစွာရှိပါတယ်အဲစီပြီးသားပစ္စည်းတွေလည်းပဲ လုံးလုံးချင်းချင်းမစောက်ကြောင်နေတဲ့အတွက်ပြည့်စည်ပါတယ်ဒါကတချို့ဒီရိုက်တိုက်တဲ့ပုဂ္ဂိုလ်တွေကတော့သောရကတဲ့ဆရာတော်ရှိပါတယ်သူစိတ်ကာလာအားလျော်စွာအာဟိုနိုင်ငံဟိုနိုင်ငံတွေကလူတွေဟာဒီရက်တွေတောက်နေတာသူလည်းကြီးပွားနေတာပါပဲဒီလိုသောရနာပြရှိပါတယ်ဒါပေမဲ့လို့ မပေါက်ဘဲနဲ့လုပ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရာတဲ့ကြီးပွားမှုရာအကြောင်းရှိပါတယ်ဥပမာအားဖြင့်ဒီရက်တော့တဲ့ပုဂ္ဂိုလ်ကသိဉ္ဇဉ်အကြောင်းဖယ်ထားအောင်ကနေ့စဉ်နေ့စဉ်ဒီရက်ကိုတောက်တယ်ဆိုတာဟာဝယ်ရတာပဲအလကားကပညာလာပြီးပြီးတော့ရေလိုခပြီးတော့သုံးလို့ရတာမဟုတ်ဘူးဝယ်ရတာဒါတော့ဒီနေ့ကိုကြာဖို့တော့လို့ရှိရင်နေ့စဉ်ကြာဖို့ဆုံးရှုံးနေတာပါပဲအဲတလားဆိုလို့ရှိရင်30ဆုံးရှုံးပါလေ ဒီနေ့ဆိုလို့ရှိရင်360ကျော်ဆုံးကျုံပါတယ်ဒီနေ့လောက်ဆိုရင်ဒီ360ကျော်ဆုံးကျုံပါတယ်အဲနေ့30 40လောက်ဆိုရင်အဲ့ဒီ360ပေါင်း30 40ပဲဒါပေါင်းမကအများကြီးဆုံးကျုံသွားပါတယ်ဒါတွေမတော်ဘဲနဲ့သုထားမယ်ဆိုလို့ရှိရင်နေ့30 40ကျရင်အဲပေါင်းတဲ့ခြီးပြီးတဲ့ကာလ ဒီပြုဥစ္စာတွေဟာသူပိုင်ကျင့်နိုင်ပါတယ်အဲ့ဒါစဉ်းစားကြည့်နေလို့လားဒီရဲ့ကိုသောတဲ့အတွက်မဖြစ်သေးတဲ့ဇီဝဥစ္စာတွေမဖြစ်ဘူးဖြစ်ပြီးသားတွေလည်းပြည့်စည်တယ်ဆိုတာဒါလုံလောက်တဲ့ပါရကဖြစ်ပါတယ်ဒါကြောင့်မိမာနမာနဲ့ဆုံးကြမယ်ဆိုရင်ဒီရဲ့တော့ရှင်းကြောင်းဒီရဲ့တော့ရမှုမေနေခြင်းကြောင့် မဖြစ်သေးတဲ့စီစဉ်နေလည်းပဲမဖြစ်ဘဲနဲ့ဒီနှင်းသွားတယ်ဖြစ်ပြီးသားစီစဉ်နေလည်းပဲအကြောင်းတစ်ခုခုကြောင့်သူရင်းပျက်စီးပြီးတော့သွားတယ်ဆုံးရှုံးပြီးတော့သွားတယ်ပြီးတော့သာမပြုတ်တဲ့အမှုပဲလို့သုံးချက်ချက်ချပါတယ်ဒါကနီးမှန်တယ်အဲနီးမှန်တဲ့သုံးပြတာတွေလည်းပဲဒါတွေကတော့ရှိပါလိမ့်မယ်အဲ့ဒါတွေကတော့ဘုရားသာသနာတော်မှာဒါတွေမကောင်းတဲ့ဘက်ကအားတွေတော့အားပေးပြီးတော့မခေါ်ပြအောင် ရှင်မဟုတ်တဲ့အခါမှာသူတို့ရတဲ့သားတွေလျှောက်လဲပယ်နေခြင်းကြောင့်မဖြစ်သေးတဲ့ဒီဝါဥစ္စာတွေလည်းမရှိဖြစ်ပြီးသားတွေလည်းပြည့်စည်တတ်တယ်ဒီအန္တရာယ်ရောက်တာပါတယ်အသက်အန္တရာယ်တော့ဖြစ်တာပါတယ်ဒီမှုသွားတယ်လို့ရှိရင်ဒုက္ခတွေတွေ့တာပါတယ်ဝေလန်းသဘင်လေးကြည့်ရှုနေခြင်းကြောင့်ဝေလန်းသဘင်ကြည့်ရှုမှုမှာလိုက်စားပြီးတော့နေခြင်းကြောင့်လည်း မရှိသေးတာလေမရှိဖဲနဲ့ဆုံးရှုံးတယ်ပြပြီးသားတွေလည်းပြပြီးပြီးဆုံးရှုံးတယ်ဒါလည်းပဲအ ਨੇ ဆုံးဘုရားသခင်သွားနေတဲ့အတွက်ခီးစီမှာစပြီးတော့ဂုံးနေတာပါပဲပါပမိတ်တာဆိုတဲ့မကောင်းမှုမကောင်းတဲ့လုပ်တွေတိုက်တွန်းတဲ့ပုဂ္ဂိုလ်မကောင်းမှုပြုတတ်တဲ့ပုဂ္ဂိုလ်နဲ့ပေါင်းပြီးရင်းကြောင်းလည်းပဲဖြစ်သေးတာတွေမဖြစ်ဘဲနဲ့ဆုံးရှုံးနေဖြစ်ပြီးသားတွေလည်းပဲ ပျက်စီးတယ်ဒါလည်းပဲသင်ကြားပါတယ်အပြင်းချင်းကြောင့်လုံးတင်လုံးတဲ့တဲလုံးတယ်မလုံးဖမ်းတဲ့ပြင်းကြီးချင်းကြောင့်လည်းပဲဖြစ်တဲ့ဒီဝဥစ္စာတွေမဖြစ်ဘဲနဲ့ဆုံးရှုံးတယ်မဖြစ်ဖြစ်ပြီးသားတွေလည်းပဲမိမိကြောင့်ဆုံးရှုံးတယ်အဲ့ဒါတွေကဒါ ဒီဝါပြောကြောင်းနေပါပဲနောက်တစ်ခုကတော့လွန်ထင်ကြတာကတော့လောင်းကစားခြင်းနဲ့လောင်းကစားခြင်းဆိုတာကတော့ပြင်ကြီးပြည့်ပြည့်စည်းပါတယ်လားကတော့အကြီးကျယ်လောင်းကစားပြုလို့ရှင်အကြီးကျယ်ဆုံးဖြတ်ပြည့်စည်းတတ်ပါတယ်ဒီစားရင်သိနေပေါ့ပဲဆိုပြီးလောင်းကစားလိုက်ရင်အဲ့ဒါစီးပွားဥစ္စာတွေအကုန်လုံးပြုတ်သွားတာပါတယ်อืมစီးပွားဥစ္စာတွေအကုန်လုံးပြုတ်ပြုတ်ကျွန်းသွားတာပါတယ်အဲ့ဒါကြောင့် အဲဒီ6ပါးသောຢာတွေဟာပစ္စည်းကြောင်းတွေပဲ6ပါးသောຢာတွေပစ္စည်းကြောင်းတွေပဲဒီ6ပါးတွေမှာကျင်ကြောင်လို့ရှင်ပြင်ကြီးပွားကြောင်းချမ်းသာကြောင်းပဲလို့အဲတဏှာဖြင့်ဆုံးဖြတ်တယ်ဒါကလောကဘက်ကတဏှာဖြင့်ဆုံးဖြတ်တာကိုဆိုပါတယ်ဆိုတော့တိုးတက်ပြီးတော့တရားဘက်ကနေဆုံးဖြတ်မယ်လို့ရှိရင်ဒါလည်းမြင့်မြတ်တဲ့ဆုံးဖြတ်တာတွေလည်းရှိပါတယ်။ ကုသိုလ်ကောင်းမှုတွေပြုလို့ရှိရင်ကြီးပွားချမ်းသာနိုင်တယ်ယခုဘဝတွင်လည်းပဲဒီကရမအကျိုးပေးပြီးကောင်းစားနိုင်တယ်ယခုဘဝမှာမကောင်းစားနိုင်ဘူးတော့ဗာမရာဘဝတွေမှာမြင့်မြတ်ရာဘဝတွေကောင်းမြတ်ရာဘဝတွေဖြစ်ပြီးတော့ကြီးပွားချမ်းသာပြီးတော့သွားနိုင်တယ်လို့ဒီလိုသုံးပြပါတယ်ဝိပဿနာဘာဝနာတွေပွားများလို့ရှိရင်ဝိပဿနာဉာဏ်နဲ့ဆင်းရဲပြည့်ပြီးတော့အောက်ထစ်ဆုံး သောတာပတိမေဖို့ညာဆိုတဲ့ပထမဆုံးဆင့်ကိုရောက်ပြီးတော့အပယ်သေးကလုံးဝလုံးမြောက်ပြီးတော့သွားနိုင်တယ်လို့ဒါကအထက်တန်းကြတဲ့ဆုံးဖြတ်ပုံမျိုးပါပဲနောက်တစ်ခုကဒိဋ္ဌိနဲ့ဆုံးဖြတ်ပုံနဲ့ရှိပါတယ်ဒိဋ္ဌိနဲ့ဆုံးဖြတ်တဲ့အားကတော့မြင်မှုပေါ်လာလို့ရှိရင် ဟိုမြင်မှုကိုပဲငါပဲငါမြင်တယ်ငါသိတယ်မျက်စိဟာလည်းငါပဲမြင်ပြီးတာလည်းငါပဲမြင်ရတဲ့အစင်းကလည်းကိုယ်သာနာငါဆိုလို့ရှိရင်ငါပဲလို့သုံးပြပါတယ်ဒါဒိဋ္ဌိနဲ့သုံးပြဟိုသူကြားရတယ်ခန္ဓာရတယ်ခါစားရတယ်ခါသူရှိရတယ်ခါ သိကူစံစဉ်းစားကြံစီနေတဲ့အခါတွေမှာလည်းဒီတိုင်းပဲငါပဲမြင်တာလဲငါကြားတာလဲငါနာတာသရတုတိတာတွေလဲငါဒီကိုကြီးတကိုယ်လုံးလဲငါအဲဒီလိုသုံးပြတာကဒိဋ္ဌိနဲ့သုံးပြတာဒါယုတ်တရားတွေဖြစ်ပေါ်လာခြင်းကြောင့်လည်းပဲမြင်မှုဖြစ်ပေါ်လာခြင်းကြောင့်သုံးပြတယ်ကြားမှုနားမှုစသည်ဖြစ်ပေါ်လာခြင်းကြောင့်သုံးပြတယ် မြင်မှုတွေပျောက်သွားကြလဲငါမမြင်ဘူးငါမကြားတော့ဘူးငါမနာတော့ဘူးစသည်ဖြင့်ဒါလိုဆုံးဖြတ်ပါတယ်ငါယူတရားတွေသိမှုပြမှုပေါ်မှာအမှန်တိုင်းမသိဘဲနဲ့ဆုံးဖြတ်တာတရားသဘောနဲ့ဆုံးဖြတ်လို့ရှိရင်မြင်တဲ့အခါကာလမြင်တာရှုမှပြီးတော့ဖြစ်ပြသွားလို့မမြဲတဲ့တရားပဲဒါကညာနဲ့ဆုံးဖြတ်အဲကြားတာ ကြားတဲ့အခါကာလမှာကြားတာလေးရှုမှတ်ပြီးရှိတယ်သလိုမမြဲတာပဲနာနာစားတာတွေ့ရှိတာတွေလည်းပဲထိုခိုက်တာမှရှိတယ်သလိုမမြဲတာပဲအဲဒီလိုဆုံးဖြတ်ပါတယ်အဲဒီလိုဆုံးဖြတ်တာတွေကတော့ညာနဲ့ဆုံးဖြတ်တာတွေရည်ကြည်ပါတယ်အဲဒါကြောင့် ဘာတံအပတံတိယမဟုလောကေတံဝနိပါယဘောတိသံတော်ရူပိတုသေသဝဝိဘောဘဝံသာဒီနိယံကုဝတိသံတုလောကေလောကေလောက၌ယံခြင်းဣဋ္ဌာယောနှင့် ကိုချမ်းသာစိတ်ချမ်းသာကိုသာတန်တိပါရဝဟုအာဟုသုံးအာဟုပြောဆိုဆုံးဖြတ်ကြအတိမပြုကြလေကုန်တော့၏ယံကျင်းအနိဋ္ဌယုံနှင့်ကိုစင်းရဲ့စိတ်စင်းရဲ့ကိုအာသာတန်တိပါရဝမှုမုံရယုံရကြောက်စီအာဟု၍အာဟုပြောဆိုဆုံးဖြတ်အတိမပြုကြလေကုန်၏ သံဃောနှစ်ပါးသောပါရဝဲမပါရဝဲကိုဥပနိဒာမူပြု၍သံတော်နှစ်သက်ချစ်ခင်တတ်သောမူလာယတနာပြီးဘောဓိဖြစ်ပေါ်လာလေ၏ဥပေသူရုပ်ပစ္စည်းတို့၌ဝိဘောသပစ္စည်းခြင်းကိုလောဘဝင်စာဖြစ်ပေါ်လာခြင်းကိုလောဒိဋ္ဌဝါမြင်၍လောကီလောကနဲ့သံတုသတ္တဝါသည်ဝိသံဆုံးပြခြင်းကိုပုပ္ပတိပြုလေတော့၏ ဘောရမောတာဝိသစ္စာကထာနဂရာသဣတိဝိဓမ္မဒွါယမေဝဗံသူသတာဂတိညာနာပရာယသိတိညတဝါဘௌဒသမဏိနာဓမ္မံဘောရောသာမြေထွက်ခြင်းဒီ၎င်းမောတာဝိသစ္စာလိန်ဒီကျောဆိုခြင်းဒီ၎င်းကထာကထာသသို့လောသို့လောသူရောယုံမှခြင်းဒီ၎င်းဣတိဝိဓမ္မဤတရားသောတို့သည်ဒွါယမေဝဗံတိသာယဝေမသာယဝေဆိုတဲ့ ရားနှစ်ခုကိုပေါင်းရှိလာတော်သာလျင်ဥပ္ပဇံဒီဖြစ်ပေါ်ကြလေကုန်အဲသိဆိုတယ်အမြဲထွက်တယ်ဆိုတာလည်းပဲပါရဝဲမပါရဝဲကြောင့်ဖြစ်ပါတယ်များသောအားဖြင့်မပါရဝဲနဲ့တွေ့ပြီးတော့ဖြစ်ပါတယ်ပါရဝဲကိုလိုချင်ပြီးတော့လည်းပဲမိမိလိုရှိတယ်လည်းမပြီးတဲ့ခါကာလမှာဒေါသအမျက်ထွက်ပါတယ်ကိုကိုလိုတယ်မပြီးလို့ရှိရင်သိဆိုရပါတယ် နေမကောင်းတိုင်းမသားဖြစ်နေတယ်နေမကောင်းတိုင်းမသားဖြစ်ခြင်းကြောင့်လည်းသိဆိုရတယ်နေကောင်းခြင်းနဲ့ကြမှာခြင်းနဲ့အဲ့ဒါကိုယ်လိုတိုင်းမပြည့်စုံခြင်းကြောင့်လည်းသိဆိုရပါတယ်ပေါင်းတဲ့ဆက်ဆံမှုတွေမှာလည်းပဲအသင်မပြေတာတွေတွေ့လို့ရှိရင်သိဆိုရတယ်အသင်ပြေပြေနဲ့တွေ့ခြင်းတဲ့ဥစ္စာကိုယ်လိုရှိတတ်တယ်မတွေ့ရလို့လည်းသိဆိုရတယ်နေရာတကာမှာပဲကိုယ်မျောလင်းနေတဲ့အတိုင်းမဖြစ်လို့ရှိရင်အဲ့ဒါသိဆိုပါတယ်

အဲကောင်းတာလေးတွေကရခြင်းလို့လိန်ပြောရတယ်မကောင်းတာလေးတွေဘေးအန္တရာယ်ကလွတ်ခြင်းလို့လိန်ပြောရတယ်ဘေးရန်တဲ့သူတို့ကရောက်နေတဲ့ပုဂ္ဂိုလ်ကအာဒီလိုလိန်ပြောမှလွတ်မယ်ဆိုလို့ရှိရင်လိန်ကြီးပြောတာပါပဲလူမြင်ကနာတွေမှလည်းပဲမတရားတဲ့ပြေခံလို့ရှိရင်ဘေးရန်တဲ့လွတ်လိမ့်မယ်လို့ဆိုပြီးတော့ဒီလိုမတရားတဲ့ပြေခံတာတွေရှိပါတယ်အဲ့ဒါတွေက အဘာဒဘာယာဝယ်မဟုတ်တဲ့မကောင်းတာအကြောင်းပြုပြီးတော့ဒီလိုပြောဆိုခြင်းတွေပါပဲအဲလာလာပါရေရအောင်လို့ဒီလိုပြောဆိုရတာရှိတယ်ဒါကတော့ဘာယာဝယ်အကြောင်းပြုပြီးတော့ဖြစ်ပါတယ်ကထံကတာယုံမှခြင်းဆိုတာတွေဟာလည်းပဲကောင်းမကောင်းအာယုန်ကူအကြောင်းပြုပြီးတော့ဖြစ်ပါတယ်ကထံကတိညာနာပတ္တယသိက္ခေ သရံကတိသောလောသောလောသူရယုံမှမူရှိသောပုဂ္ဂိုလ်ဒီညာနာပဒါယအပညာပြာလုံးငါသိစေသီလသမာဓိပညာရီလိုအကျင့်ကိုကျင့်ရတော့သည်အဲလောကရင်လည်းပဲမသိမေးမစင်စေးဆိုမသိနာမလဲလို့ယုံမှရှိလို့ကျင့်တတ်သည်ဆိုနားလည်းပဲပုဂ္ဂိုလ်မေးရတယ်ဘယ်လုံးမဆိုမသိနာမလဲလို့ကျင့်မေးရတယ်တတ်သည်နားလည်းပဲပုဂ္ဂိုလ်ကပြောတော့အဲ့ဒါမှတ်သားပြီးတော့လုံးလို့ တရားဘက်ကလည်းမတိမနာမလဲလို့ယုံမသာမရာဖြစ်နေလို့ရှိရင်ပြီးအောင်ရှင်းပါသီလကျင့်ကိုကျင့်ပါသမာဓိကျင့်ကိုကျင့်ပါပညာကျင့်ကိုကျင့်ပါကိုမသိတာနဲ့ဟုတ်မဟုတ်ပါမလားလို့ယုံမှတွေးတော့နေုံနဲ့ကြဆိုင်သားဖို့မဟုတ်ပါဘူးကိုမသိတဲ့တရားတွေသိအောင်လို့ကျင့်ဒုတိယနာတရားနှမျိုးတည်းရှိတယ်ဆိုတာဟုတ်မဟုတ်ပါမလားယုံမှနေရင်ကိုယ်တိုင်တွေ့အောင်လို့အားထုတ်ပါ ဒုတိယနာတရားဒေသနာမဲ့ဆက်ဖြစ်တယ်မမြဲဘူးဆိုတာဟုတ်မဟုတ်ပါမလားဒုက္ခတွေဆင်းရဲကြီးပဲကောင်းမှဟုတ်ပါမလားအတ္တကောင်းတရားကောင်းမရှိဘူးဆိုတာဟုတ်မဟုတ်ပါမလားယုံမှဖြစ်နေလို့ရှိရင်ရှင်းပါသီလအရင်ခံပြီးတော့သမာဓိပညာတွေရှင်းရင်ကိုယ်တိုင်တွေ့နိုင်တဲ့တရားတွေဒါကြောင့်ကထာဂတိသို့လောသောသူရဲ့ယုံမှရင်ကြည်သောပုဂ္ဂိုလ်ဉာဏ်ဗတာယ အသိဉာဏ်ပညာလုံးကညာနာတရားအမှန်တိုင်းပြီးတော့ညာမှာပညာလုံးကသိတိသီလသမာဓိပညာတိသတိသာသုံးပါးကိုကျင့်ရ၏ဒီလေသားတွေကိုပယ်နိုင်တဲ့အရိယာမဉာဏ်တွေဆွဲရှိတယ်ဟုတ်မဟုတ်ပါမလားယုံမနေကျင့်ပြီးပါအမေတရားပူတရားနိဗ္ဗာန်တရားတွေကိုယ်တိုင်တွေ့နိုင်ပါတယ်ဒါကြောင့်ကတာငယ်ဒီသို့လို့သို့လို့သူတို့ယုံမရင်စီတော့ပုဂ္ဂညာနာတရား မှန်တိုင်းပြီးတော့ညာမှဖြစ်ရန်လုံးငါသိခေကျင့်ရ၏သိခေသီလသမာဓိပညာဤဟူသောကျင့်ကိုကျင့်ရ၏ဒီမေရမဤတရားတော်ကိုသမဏေနာကိလေသာငြိမ်းသောဗုဒ္ဓမြတ်စွာဘုရားသည်ညတဝါကိုယ်တိုင်ဒီဗုဒ္ဓဟောအပ်သောတရားတော်ဖြစ်ပါတော့သည်သတ်သွားပြကိုယ်တိုင်ပြီးပြီးမှဟောရတဲ့တရားတွေ ကိုယ်ကမကျင့်လို့ဝဉာဏ်မမီလို့မသိတာကတော့မသိတဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲသိအောင်မကျင့်ရင်ဘယ်သိနိုင်မလဲလောကမှာကဏ္ဍပင်ချာပညာတွေဆိုတာရှိမတင်တဲ့ပုဂ္ဂိုလ်ကကဏ္ဍပင်ချာပဲတတ်မလဲတတ်တဲ့ပုဂ္ဂိုလ်တွေကနီးမျိုးမျိုးတွေပြတာ ပုံမသိတာနဲ့ဒီနည်းတွေမဟုတ်ဘူးလို့သာမပယ်နိုင်ဘူးပယ်ပြင်ဒါလိုပဲကိလေသာငြိမ်းတော်မူတဲ့ဘုရားမြတ်စွာဘုရားကဒီတရားဒီတရားတွေဟောခဲ့တယ်သီလကိုဟောခဲ့တယ်သမာဓိဟောခဲ့တယ်ဉာဏ်ဟောခဲ့တယ်ယုံနာတရားတွေဟောခဲ့တယ်အနိစ္စဒုက္ခအနတ္တတွေဟောခဲ့တယ်မလေးပါဖို့လေးပါနိဗ္ဗာန်တရားတွေဟောခဲ့တယ်ဒါတွေဟာအတွေ့အဆနဲ့ ဒီလိုဖြစ်တာကောင်းရင်ဘုလိုဖြစ်တာကောင်းရင်တွေးစာဟောတာမဟုတ်ဘူးညတဝါကိုယ်တိုင်ပြီးပြီးပြပဟုတ်တာဟောသောတရားတော်ရှိလေတော့ဒီကိုယ်တိုင်ပြီးပြီးမှဟောတဲ့တရားတွေတို့ဖြစ်တော့ကြောင့်ပြီးကျင်လို့ရှိရင်ယုံမှားမနေနဲ့တွေးမနေနဲ့ငေးမနေနဲ့ညာနာတရားရာမန္တိုင်းပြီးတော့ညာမောင်းရှင်အားလုံးကဒိဋ္ဌိသီလသမာဓိပညာဤဟူသောအခြင်းကိုကျင့်လျာတော့တည်း အပမာရိနာသံပါရိထသဗ္ဗူရိသာတရားနာပရိသာပေါင်းသူတော်ကောင်းတို့တုံမင်းတို့ဒီအပမာရိနာမင်းမလျော်သောသတိတရားအပြင်သံပါရိထသီလသမารိပညာရိဟူသောသိက္ခာသုံးပါးကိုပြည့်ပြည့်ပြည့်စုံအထောက်ကြကုန်သောအာသံပါရိထသီလသမารိပညာရိဟူသောသိက္ခာသုံးပါးကိုပြည့်ပြည့်ပြည့်စုံအထောက်သောအပြင် သေခာသိဉ္ဇရာပြေသောနိဗ္ဗာန်ချမ်းသာမြတ်သောသင်္ညာစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း